အခန်းကြီး41အငယ်1မှ7လဝိတံကိုငမြန်းနှင့်ဆွဲယူ၍သူ၏ရှာကိုကျိုးနှင့်နှိမ်နှင်းမည်လောသူကိုနှာရှုပ်တတ်၍ပါယိုး၌တန်ခွင်းရှိုမည်လောသူသည်တင့်ကိုများစွာ တောင်းပန်လိမ့်မည်လောချော့မော်သောစကားကိုပြောလိမ့်မည်လောတင်နှင့်ဝန်ခံခြင်းပရိညင်ကို ပြုလိမ့်မည်လောတင်၏အမှုကို အစဉ်ဆောင်ရွက်စေခြင်းငှာသူကိုခံထားမည်လောမြင့်နှင့်ကစားတကဲ့သို့ သူနှင့်ကစားမည်လော။တင်ဤမိမကလေးတို့အဖို့သူကိုချီနှောင်မည်လော။တင်ဤအပေါင်းဖော်တို့သည် သူကိုဝိုင်း၍စားတောက်ပွဲခံကြလိမ့်မည်လော။ကုံတယ်တို့တွင် ဝေကြလိမ့်မည်လော။သူ၏အရေကိုမှိန်းနှင့်၎င်း၊သူ၏ခေါင်းကိုငါးထိုးသောလှန်နှင့်၎င်း အနှံ့ပြားထိုးဖောက်နိုင်သလော။သူအပေါ်မှာလက်တင်ယုံမျှတာပြုပါ။သူကိုတိုက်မိအကြံကို နောက်တဖန်မအောင်မရ တိုက်သောသူသည် နိုင်မည်ဟု အချည်းနှီးထင်၏။မြင်ကာမျှနှင့်စိတ်မပျက်သလော။သူ့ကိုနှိုးဆော်ခြင်းငှါအဘယ်သူမျှမရဲရင့်။သို့ဖြစ်၍ငါ့ရှေ့မှာအဘယ်သူရပ်နိုင်သနည်း။ငါသည်ကျေးဇူးတုံ့ပြန်ရမည်အကြောင်း၊အဘယ်သူသည်ငါ၌ကျေးဇူးပြုဘူးသနည်း။မိုဃ်းကောင်းကင်အောက်၌ရှိရှိသမျှတို့သည်ငါ၏ဥစ္စာဖြစ်ကြ၏။ လဝိတန်၏အင်္ဂါများ၊ခွန်အား၊တင့်တယ်သောတန်ဆာတို့ကိုငါသည်ဝှက်၍မထား။သူ၏အဝတ်ကိုအဘယ်သူလှန်နိုင်သနည်း။နှစ်ထပ်ရှိသောပါးရိုးကိုအဘယ်သူချဉ်းကပ်လိမ့်မည်နည်း။သူ၏မျက်နှာတံခါးကိုအဘယ်သူဖွင့်လိမ့်မည်နည်း။သူ၏သွားတန်းတို့သည်ကြောက်မက်ဘွယ်ဖြစ်ကြ၏။လုံခြုံစွာတံဆိပ်ခတ်သကဲ့သို့တချပ်နှင့်တချပ်ပူးကပ်သောအကြေးများနှင့်ဝါကြွားတတ်၏ လေမြတ်မဝင်နိုင်အောင်တစ်ချက်နဲ့တစ်ချက်ပူးကပ်လျက်ရှိကြ၏တစ်ချက်နဲ့တစ်ချက်မခွာနိုင်အောင်တခဲနဲ့ရှက်တင်လျက်ရှိကြ၏သူခြေဆက်သောအခါအလင်းတောက်တတ်၏သူမျက်စိသည်နံနှင့်မျက်တောင်ခတ်တကဲ့သို့ဖြစ်၏ပါဇက်ထဲကမီးရှူးထွက်၍မီးပွားတို့လည်းလွှင့်ကြ၏ကြွက်ကြွက်ဆူသောအိုးခင်းတဲ့ကအခိုးငွေ့တက်တကဲ့သို့သူနှာခေါင်းတဲ့ကအခိုးငွေ့တက်တတ်၏ အသက်ရှူသောအခါမီးခဲတောက်၍ပါဇက်ထဲကမီးလျံထွက်တတ်၏လေပင်၌တကိုးနေတတ်၏သူရှိမှကြောက်လန့်ခြင်းသည်ကခုန်တတ်၏ငယ်23မှ34အသားအကျော်တို့သည်တခဲနှင့်ဖြစ်၍မရွှေ့နိုင်အောင် ခိုင်မာလျက်ရှိကြ၏နှလုံးသည်ကြောက်ခဲ့သို့မာ၏အောက်ကျိတ်ဆုံကြောက်ခဲ့သို့မာ၏ သူထသောအခါခွန်အားကြီးသောသူတို့သည်ကြောက်လန့်ကြ၏ကြောက်လန့်အားကြီးသောကြောင့်အယူကဲ့သို့ဖြစ်ကြ၏သူကိုတိုက်လျင်ဓာမခိုင်တလှမ်းမြားတန်ချက်မခိုင်တတန်ကိုကောက်ရိုးကဲ့သို့၎င်းခြေဝါကိုတစ်ဆွေးကဲ့သို့၎င်းမှတ်တတ်၏လေးနှင့်ပြည့်၍သူကိုမပြေးစေနိုင်လောက်လွဲနှင့်ပြစ်သောကြောက်ခဲတို့သည် သူ၌အမိုက်ကဲ့သို့ဖြစ်ကြ၏ ဒုတ်ကြီးကိုဖွဲခဲ့သို့မှတ်၍လှန်နှင့်ရွယ်သောအခါရေတတ်၏သူ့အောက်မှထက်သောအိုးဆောင်ချမ်းများရှိ၏ရွှံပေါ်မှထွန်သွားများကိုဖြန့်တတ်၏အိုးကင်းဆူတဲ့ကဲ့သို့ပင်လယ်ကိုဆူစေတတ်၏သမုတ်တရားကိုဖျောင်းချက်ကဲ့သို့ဖြစ်စေတတ်၏သူလွန်သွားသောလမ်းသည်ထွန်းတောက်သည်ဖြင့်ပင်လယ်သည်သပင်ဖြူရောင်ဆောင်တတ်၏မြေပေါ်မှာသူနှင့်ခိုင်းနိုင်သောတရိษံမရှိ ပဂတိအားဖြင့်ကြောက်တတ်သောသဘောနှင့်ကင်းလွတ်၏။ကြီးမြင့်သောအရာရှိသမျှတို့ကို မထီမဲ့မြင်ပြုတတ်၏။မာနထောင်လွှားသောသူအပေါင်းတို့အပေါ်၌မင်းဖြစ်သည်ဟုမိန်တော်မူ၏